ခန်းကြီး29အငယ်1မှ6ဖိလိတိလူတို့သည်ဘူချီအပေါင်းတို့ကို အာဖက်မြို့မှစုဝေးစေကြ၏ဤတွေလလူတို့သည်ရေစရေလမြို့မှရှိသောစမ်းရည်တွင်အနား၌တက်ချကြ၏ဖိလိတိမင်းတို့သည် လူတရာတက်တထောင်တက်အစဉ်တိုင်းချီသွားသည်ဖြင့်ဒါဝိဒ်နှင့်သူ၏လူတို့သည် နောက်တက်၌အာခိတ်မင်းနှင့်အတူလိုက်ကြ၏ဖိလိတိမင်းတို့ကလည်း သင်နှင့်လိုက်သောထိုသူတို့သည်အဘယ်သူနည်းဟုမေးလျှင်၊အာခိတ်မင်းက၊ဤသူသည်ဣသရေလရှင်ဘုရင်ရှောလု၏ကျွန်ဒါဝိဒ်ဖြစ်သည်မဟုတ်လော။ကြာမြင့်စွာငါ့ထံမှာနေပြီ။ငါ့ထံသို့ရောက်သောနေ့မှစ၍ယနေ့တိုင်အောင် သူ၌အပြစ်တင်စရာတစုံတခုကိုမျှမတွေ့ဟုဖိလိတ္တိမင်းတို့အားပြောဆိုသော်လည်း၊ဖိလိတ္တိမင်းတို့သည်စိတ်ဆိုးလျက်ဤသူပြန်ပါစေ။ မင်းနေရာချသောအရတ်သို့တွား၍နေပါစေငါနှင့်အတူစစ်တိုက်မလိုက်စေနှင့်စစ်တိုက်ရာတွင်ငါတို့ရံပြက်၌နေမည်ကိုစိုးရင်เสียရှိ၏သူသည်သူသခင်ဤစိတ်ကိုပြေးစေခြင်းငှာအဘယ်သို့ပြုနိုင်သနည်းငါတို့လူများ၏အသက်ကိုအပ်၍ပြုနိုင်သည်မဟုတ်လောရှောလူအထုံတောင်ဒါဝိအတောင်းတောင်းတတ်လေစွာတကားဟုအလှဲ့လှဲ့ကလျက် တည်ခြင်းဆိုကြသောအခါဤဒါဝိဒ်ကိုရည်ဆောင်၍တည်ခြင်းဆိုကြသည်မဟုတ်လောဟုအပြစ်တင်သောကြောင့်အာခိတ်မင်းသည်ဒါဝိဒ်ကိုခေါ်၍အကယ်စင်စစ်ဒါဝရဖျားအသက်ရှင်တော်မူသည့်အတိုင်းတင်သည်ဖြောက်မတ်စွာ ပြုပြီးငါနှင့်အတူတတ်မှုတတ်ရေး၌တင်သွာလာပြုမှုခြင်းကိုငါအားရပြီးတင်သည်ငါထံသို့ရောက်သောနေ့မှစ၍ယနေ့တိုင်အောင်တင်၌အပြစ်ကိုမတွေ့ သို့တော်လည်းဖိလိတိမင်းတို့သည်တင့်ကိုအလိုမရှိကြအငယ်ခုနှစ်မှဆက်တတို့ဖြစ်၍ယခုညင်ကိုစွာပြန်တော်တော့ဖိလိတိမင်းတို့ကိုစိတ်ဆိုးစေခြင်းဟံမပြုပါနှင့်ဟုဆိုတော့ဒါဝိဒ်ကကျွန်တော်သည်ကျွန်တော်သခင်ရှင်မင်းဤရန်သူတို့ကိုစစ်တိုက်မသွားစေခြင်းဟံအဘယ်သို့ပြုပြီးသနည်းကိုရောထံမှနေသမျှကာလပတ်လုံး ယနေ့တိုင်အောင်အဘယ်အပြစ်ကို တွေ့တော်မူသနည်းဟု အာခိတ်မင်းအားမေးလျှောက်တော်အာခိတ်မင်းကတင်ဒီငါရှိမှဘုရားသခင်၏ကောင်းကင်တမန်ကဲ့သို့ ကောင်းဒီကိုငါသိ၏သို့တော်လည်းငါတို့နှင့်အတူစစ်တိုက်မလိုက်စေနှင့်ဟုဖိလိတိမင်းတို့သည်စီရင်ကြပြီတို့ဖြစ်၍တင်နှင့်လိုက်လာသောတင်းတခင်ဤကျွန်တို့နှင့်အတူနန်နှင့်စောစောထ၍မိုးလင်းသောအခါပြန်သွားတော်ဟု ဒါဝိဒ်အားဆိုသည့်အတိုင်းဒါဝိဒ်နှင့်သူ၏လူတို့သည်နန်းနှင့်စောစောထ၍ဖိလိတိပြည်သို့ ပြန်သွားကြ၏ဖိလိတိလူတို့သည်လည်းရေစရေလမြို့သို့ ခြီသွားကြ၏